ရှင်ပါတိလားကာလပရိယန္တအချိန်ကာလပိုင်းခြားပြီးစောင့်တည်လို့ရပါတယ်နော်မိမိတို့ဒီတရားနာစဉ်အချိန်ကာလလေးမှာ ရှင်ပါတိလားပေါ့အလုံးတရားဝဲပြီးဆုံးတဲ့အခါကျတော့မိမိတို့ရဲ့စောင့်ထိန်မြတ်ဖြစ်တဲ့ငါးပါးတိလဒါပဲစောင့်ထိန်တာပေါ့ယနေ့ဓမ္မစကုဓမ္မယုံတော်ကြီးအတွင်းသို့ တရားနာယူရန်ရောက်ရှိလာကြတဲ့ယောဂီသူတော်စင်များအားလုံးကိုဓမ္မတဝနာတရားနာရတဲ့ကုသိုလ်လေးလောင်နဲ့ကျေနပ်အားရမနေစေခြင်းပဲနဲ့ရသော်ဗျာရှင်ရဲ့သာသနာတော်ကြီးနဲ့တွေ့ပြီးတော့လူဖြစ်ကိုရလို့နိလမှန်ကန်စွာနဲ့သွန်သင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းများနဲ့တွေ့ရတဲ့အခါမှာ ဘဝလွတ်မြောက်ရေးဖြစ်တဲ့မဟာသတိပဋ္ဌာန်ဝိပဿနာတရားကိုရှုပွားအထုစီလိုပါတယ်ဒီသတိပဋ္ဌာန်ဝိပဿနာတရားဆိုတာဘုရား ပွင့်လို့ဘုရားသာသနာတော်ကြီးရှိမှသာဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိပါတယ်အဲဒီလိုဟောပြောညွှန်ပြနိုင်တဲ့ပုဂ္ဂိုလ်ရှိမှမိမိတို့နာကြားခွင့်ကျင့်ပွားခွင့်ဆိုတာရပါတယ်သာသနာ့ဘအခြေခံကာလမှာဆိုရင် ဒီတရားတွေနာကြား권လည်းမရဘူး။ဘာကြောင့်လဲဆိုတော့ဟောပြောနိုင်တဲ့ပုဂ္ဂိုလ်ကမရှိဘူး။ကျင့်ကြံအထုတ်권လည်းမရဘူး။ဒါကြောင့်မိမိတို့ဟာမြတ်စွာဘုရားရှင်ရဲ့သာသနာတော်တွင်ချိန်ကာလမှာသာသနာတော်ကြီးနဲ့လည်းတွေ့နေပြီ။လူဘဝကိုလည်းရနေပြီ။ဒီလမှန်ကန်စွာနဲ့ညွန်ပြပေးနိုင်တဲ့ဆရာကောင်းတမကောင်းတွေလည်းတွေ့နေပြီ။ဒီချိန်ကာလမှာမိမိတို့ ဒီမှာသတိပဋ္ဌာန်ဝိပဿနာတရားကိုအာထုတ်ခွင့်မရခဲ့ဘူးအကြောင်းတစ်မျိုးမျိုးကြောင့်အာမထုတ်နိုင်ဘူးဆိုရင်တော့မိမိလောက်ကံဆိုးသူရှိမှာမဟုတ်တော့ဒါကြောင့်ဓမ္မစေကုဓမ္မယုံတော်ကြီးရဲ့ဓမ္မမိသားစုများဘုန်းကြီးတို့မြန်မာဗုဒ္ဓဘာသာဝင်မိသားစုများအားလုံးကိုသာသနာတော်နဲ့တွေ့ရကြုံနှသိခြင်းပါတယ်လူဘဝမှာလူဖြစ်ရကြုံနှသိခြင်းပါတယ်ဘာကြောင့်လဲဆိုတော့ ဘုရားရှင်ကိုရောင်မြတ်ကြီးကလူဘဝမှာအသက်ဘလောက်ရှိရှိနေရပေမယ့်ယုံနာရဲ့ဖြစ်ဖြစ်သဘောလေးကိုမှမသိလိုက်ရလို့ရှိရင်ဒီပုဂ္ဂိုလ်လူဘဝမှာလူဖြစ်ရကြုံမနှက်ဘူးအသက်ရှိရှိနေရကြုံမနှက်ဘူးတဲ့တနေ့တည်းရဲ့ဓမ္မနဲ့ပင်နေရစေကမူဒီယုံနာရဲ့ဖြစ်ဖြစ်သဘောလေးကိုကောင်းကောင်း ဉာဏ်သက်ဝင်သွားပြီဆိုရင်တော့လူဘဝမှာလူဖြစ်ရချို့နတ်တယ်သာသနာတော်နဲ့တွေ့ရချို့နတ်တယ်လို့မြတ်စွာဘုရားမိကြတော်မူခဲ့ပါဒါကြောင့်ဘုန်းကြီးတို့မြန်မာဗုဒ္ဓဘာသာဝင် မိသားစုများအားလုံးသာသနာတော်နဲ့တွေ့ရချို့နတ်စေခြင်းပါလူဘဝမှာလူဖြစ်ရချို့နတ်စေခြင်းပါဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တိုင်ဟောကြားတော်မူခဲ့တဲ့မာသတိပဋ္ဌာနာသုတ်တံကျင့်စဉ် ဘုရားတိုင်းဘုရားတိုင်းလက်မလွတ်ခဲ့တဲ့ဒီမဟာသတိပဋ္ဌာန်သုတ်တန်ကျင့်စဉ်ကိုဘုန်းကြီးတို့ဒီနေ့လက်တွေ့နေအားဖြင့်9မိနစ်အထုတ်စီမှာဖြစ်ပါတယ်။အမထုတ်ခင်မှာပရိက္ခဏီအားဖြင့်စတုရာလေခတရား၄ပါးကိုကြိုတင်ပြီးတော့ဆင်ញင်ပွားများမှာပါ။အဲဒီ၄ပါးဟာနံပါတ်1ဗုဒ္ဓနုတ္တိမြတ်စွာဘုရားရှင်ရဲ့ခုံကိုအာယုပြုပြီးတော့ကြီးညိုရှိခိုးတာပေါ့ တရားရှိမှတ်တော့မဲ့ပုဂ္ဂိုလ်ဟာတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပင်စပ်တိဋ္ဌိတာထီချင်း၅ပါးနဲ့ရိုးရိုးသေးသေးရှိကိုဥချရတယ်။အဲဒီလိုဥချတဲ့အခါမှာဘုရားရှင်ရဲ့ပုံတော်ထက်အရဟံစရှိတဲ့ဂုဏ်တော်များကို အာရုံပြုပြီးတော့ရှိခိုးဥချခြင်းအပြင်ဗုဒ္ဓနုတ္တိဆိုတဲ့ဂုဏ်တော်တွေတပါးလည်းပွားပြီးဖြစ်သွားရောအဲဒီလိုဂုဏ်တော်ကိုအာရုံပြုပြီးရှိခိုးဥချပြီးပြီဆိုရင်နံပါတ်1မေတ္တာဘာဝနာ အလုံးတ attva တွေကိုမေတ္တာစီဖြန့်ဝေလိုက်အနန္တစัจ java လာမှာနေကြတဲ့အလုံးတ attva တွေပြည်ရန်ကင်ညာပါစေစိတ်ဆင်းရဲကိုယ်ဆင်းရဲကင်ညာပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေလို့အဲ့ဒီလိုမေတ္တာဘာဝနာပွားပွားပြီးပြီဆိုရင်နံပါတ်3အတုပဘာဝနာအတုပဆိုတာမတင့်တယ်တဲ့သဘောမိမိခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုဉာဏ်နဲ့မှထင်မြင်လာအောင်ဆင်ញင်ပွားများ ဒီခန္ဓာကိုယ်ကြီးဟာ32ကုဋ္ဌာတအစုဝေးမြတာဖြစ်တော့32ကုဋ္ဌာတကိုစုပေါင်းထားလိုက်လို့ခန္ဓာကြီးလို့တွေ့နေရတယ်ထင်တယ်နှစ်သက်စရာကောင်းတယ်လို့ထင်နေရတယ်အခုခန္ဓာကိုယ်ကြီးကိုတစုစီတပုံစီပုံကြည့်ပေါ့ဆံပင်ကတပုံမွှင်းခြင်းကတပုံခြေသက်လက်သေးတွေကတပုံအယိုးတွေကတပုံအရည်တွေကတပုံအသွေးတွေအသားတွေနှလုံးတွေကြောက်ကတွေဥသိတွေဥမာတွေအသေးတွေအဆုပ်တွေအမြေတွေအပြင်းတွေစသည်ဖြင့်တပုံစီပုံတန်းကြည့်ပေါ့ ဒါရင်လားဆိုတော့တလိတို့ချွဲကန်းတို့တတွေးတို့နှက်တို့ဂျင်းကြီးတို့ဂျင်းငယ်တို့စသည်ဖြင့်တပုံးစီပုံထားကြည့်လိုက်ဒီခန္ဓာကိုယ်ကြီးကဘာမှမတင့်တယ်တော့အဲ့ဒီလိုမတင့်တယ်တဲ့သဘောတွေကိုဉာဏ်ထဲမှာထင်မြင်လာအောင်ဆင်ခြင်ပွားများတာကိုအတုပဘာဝနာတက္ကနတန်လောက်ဆင်ခြင်လိုက်ရတယ်အဲ့လိုဆင်ခြင်ပြီးပြီဆိုရင်နံပါတ်၄မရဏနုပတိသိခြင်းတရားကိုနှလုံးသွင်းရတယ်ငါသည်မုတ်ချတရားမြည်အချိန်ပိုင်းသာလို့တော်သည်အနိကဆုံးနှလုံးသွင်းလိုက် အဲလိုနှလုံးသွင်းပြီးပြီဆိုရင်တော့မိမိတို့ကအထုံးမဲ့မာသတိပဋ္ဌာန်ဝိပဿနာကျင့်စဉ်ကိုရှိပွားအထုံးမယ်အထုပ်တဲ့အခါမှာအထုပ်ပုံအထုပ်နည်းလေးကိုနားလည်သဘောပေါက်ဖို့ဘုန်းကြီးကရှိကဆောင်ဘုတ်လင်္ကာလေးတိုင်ပေးမယ်ဒါလေးရွတ်စုပြီးတော့ရှိပွားအထုပ်ကြရအောင်တင်ပလင်ခွေကထိုင်နေပါခါမှဖြောင်းမြောင်းထား ဆိုကြည့်ပါနှစ်ခေါက်လုံးအမျိုးသားများရောမြို့သမီးများရောမိမိတို့အောက်ပိုင်းခန္ဓာကို ခွေပြီးတော့ထိုင်ပါထိုင်ပြီးတော့ခါကိုအောက်ချမထိုင်ပါနဲ့ခါလေးကိုဖြောင်းမြောင်းလေးထားလိုက်တောင့်လည်းတင်းလည်းမထားနဲ့ဖြောင်းမြောင်းလေးထားရုံပဲ မြို့သမီးများလည်းယခုလိုပစိတုရဲ့ထိုင်တာကအန္တပလင်တစ်ဖက်ပလင်ခေါ်ပါတယ်။နှစ်ဖက်ပလင်နဲ့ထိုင်မယ်ဆိုရင်လည်းမြို့သားများကဲ့သို့တင်လင်ခွေထိုင်ပြီးတော့ခါလေးကိုဖြောင်းဖြောင်းမှမှမိထားလိုက်ပါ။အဲ့ဒီထိုင်လေးကိုကိုယ်တိုင်စိတ်တိုင်းကြထိုင်ပြီးပြီဆိုရင်တော့ကိုယ်လက်အင်္ဂါမလှုပ်ရှားနဲ့တော့မလှုပ်အိန္ဒြေငြိမ်ငြိမ်နေစိတ်တွေမလွင့်ပါစိတ် ချုပ်ဤကိုယ်လက်အင်္ဂါတွေမလှူရှားတော့ဘူးဆိုရင်စိတ်တွေတည်ငြိမ်လာပါလိမ့်မယ်ဒီလိုစိတ်တွေတည်ငြိမ်လာတဲ့အခါမှာရှေ့နောက်တောင်မြောက်ဘေးဝင်းရာကြည့်တတ်တဲ့မျက်စိလေးမှိတ်လိုက်တော့မျက်စိမိတ်ကကောင်းတဲ့ပါဝမ်းမှစိတ်ကိုယ်တာ ယောဂီတကယ်လို့မိမိရဲ့မျက်စိကအရှင်းနောက်တောင်မြောက်ဘေးဝဲရာကြည့်နေရင်မြင်ရတဲ့အာယုစီစိတ်တွေပြန့်နေမယ်ယောဂီဒါကြောင့်မျက်စိလေးမိတ်လိုက်တော့ခေါင်းလေးကိုလည်းပဲငုံမထားနဲ့နောက်ကိုလည်းမော့ပြီးလမ်းမထားနဲ့ခါနဲ့တပြောင်းနဲ့တည်းတည်းလေးထားလိုက်ရှုစိတ်ကလေးကရှုမှတ်ရမယ်အာယုဖြစ်တဲ့ဝမ်းပိုင်းနဲ့ချက်တိုင်နေရာကိုစိတ်လေးညှို့ထားလေယောဂီ ဒီခါမှာလေလေးဝင်လာပြီဆိုရင်ဝမ်းမိုက်ကလေးကတပြေးချင်းတပြေးချင်းအစင်းစင်တောင့်တင်းပြီးတော့ဖောင်းကန်တက်လာမယ်ဒါလေးကိုဖောင်းမယ်စိတ်ဆူစိတ်မက်ကလေးနဲ့ရှိပါတယ်လေလေးပြန်ထွက်သွားလို့ဝမ်းမက်ကလေးကရွေ့ရွေ့နဲ့တရင်ရိတ်နဲ့အဲ့ဒီမှာရော့ချရော့ချပင်ကျသွားပြီဆိုရင်အဲ့ဒါလေးကိုပင်နေလို့စိတ်ဆူစိတ်မက်ကလေးနဲ့ရှိပါတယ်အဲ့ဒီဘောင်းနာပင်နာလေးကိုဇေယျလေးဆိုင်ပြီးချိန်သားခိုက်ကလေးရှုနေဖို့ပါယောဂီ ဖောင်းတာပိန်တာစိတ်ဆိုင်ခါမဘာယောဂီများယောဂီမိမိရဲ့ ဖောင်းတဲ့ပင်လယ်လေးကိုတခုတည်းရှုနေရမှာမဟုတ်ဘူးယောဂီအာယုံဒွါရဆုံတိုင်းဆုံတိုင်းရှုရမှာကိုဖောင်းမှုပင်မှုလေးကိုစပြီးရှုခိုင်းတာအမြဲတမ်းလေးရှိထင်လေးထင်ရှားနေလို့သူ့ကိုပင်နေထားပြီးရှုခိုင်းတာသူတခုတည်းရှုနေရမှာမဟုတ်ဘူးသူ့ကိုဖောင်းတဲ့ပင်လယ်လေးကိုရှုနေရင်မှမိမိစိတ်ကအင်ကိုတရိယာမယ်တခုတယောက်ကိုတရိယာမယ်လုပ်ငန်းစဉ်ကိုတရိယာမယ်ဆိုရင်တရိယာတဲ့စိတ်လေးကိုနောက်စိတ်ကလေးနဲ့ရှုလိုက်တရိယာတယ်တရိယာတယ်ရှုလိုက် စိတ်ရင်းခန္ဓာပြန်ရောက်လာလိမ့်မယ်အဲ့ဒီကံမှာဖောင်းနေပိနေဖောင်းနေပိနေဒါလေးပြန်ရှုနေရမယ်ဒီလိုရှုနေရင်မှစိတ်ကတခါဖြုတ်ဆူထွက်သွားပြန်တယ်နောက်ကတတိထားနေတာဖြစ်တဲ့အတွက်ကြောင့်မို့နောက်စိတ်ကလေးကတိလိုက်တော့ထွက်တယ်ထွက်တယ်ရှုလိုက်အဲ့ဒီကံမှာဒီစိတ်လေးခန္ဓာပြန်ရောက်လာလိမ့်မယ်အဲ့ဒီကဖောင်းနေပိနေပိနေကမ္မထံပြန်ပြန်ရှုအဲ့လိုရှုနေရင်မှနားရဲမှခြေလောင်တဲ့အတန်ကြီးကြားလာရင်ကြားရင်ကြားရင်ရှု ဒီတန်နေမထင်ရှားတော့ဘူးဆိုရင်မိမိပင်နိုင်ကမ္မဋ္ဌာန်းလေးပြန်ရှုပေါင်းနေပိနေဒါပဲပင်နိုင်ကမ္မဋ္ဌာန်းလေးပြန်ပြန်ရှုရဒီလိုရှုနေစဉ်မှာမိမိခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းထက်ပိုင်းတွေကဝေဒနာတွေလာရင်ဝေဒနာကိုရှုမယ်နာရင်နာတဲ့နေရာလေးကိုစိုက်ပြီးနာတယ်နာရင်ရှုမယ်တက္ကတက္ကရှုမယ်ညောင်းရင်ညောင်းတဲ့နေရာလေးစိုက်ပြီးညောင်းနေညောင်းနေရှုမယ်ပူရင်ပူတဲ့နေရာလေးစိုက်ပူတယ်ပူတယ်ရှုမယ် မျက်နှာပေါ်လက်ပေါ်မှာရိုးရွားရရင်ရတာလေးရှုမယ်ဒီဝရဏလေးမထင်ရှားတော့ဘူးဆိုရင်ဘာမယ်ပိန်နေဒီလိုရှုမယ်အဲ့ဒီလိုပေါ်ရာ ထင်ရှားရာအာယုံကိုလေးပဲရှုပါပေါ်ရာပေါ်ရာစိတ်ဆိုင်ကမှတ်ပါယောဂီများ ရှုမှတ်ရင်ပင်နိဗ္ဗာန်ကိုပြေဝင်ဆက်ရောက်သွား ယောဂီယခုလိုပေါ်ရအာယုံလေးတွေကိုယောဂီရှုနေတော့ဘာကြိုးရရမှလဲဆိုတော့ရှုမှတ်ရအာယုံပေါ်မှာစုစိုက်တည်ကြည်မှုဆိုတဲ့တမာတိလေးရမယ်ယောဂီဟိုကအာယုံလေးပေါ်လာလိုက်မတ်တိစိတ်လေးကမှန်လိုက်ခပ်ပြီးတည်သွားတယ်နောက်တဲ့အာယုံတက်ကလေးပေါ်လာလိုက်မှန်လိုက်တည်လိုက်ပေါ်လိုက်မှန်လိုက်တည်လိုက်နဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးကပ်ကပ်တည်သွားတဲ့တမာတိကိုခဏိကတမာတိခေါ်တဲ့ယောဂီဒီတမာတိလေးထက်တန်အားကောင်းစွာရလာတဲ့အခါကျတော့မှဟော ရှုစရာလေးရရှုနေတာလေးရမှတ်စရာလေးရမှတ်နေတာလေးရအဲ့ဒီမှာအာယုန်နဲ့မှတ်စိတ်နှစ်ခုကွဲနေတာလေးကိုရှင်းရှင်းလင်းလင်းတွေ့လာနိုင်မယ်။တစ်ချိန်လုံးကတော့ဟိုကမှတ်စရာအာယုန်ကလည်းပဲဖောင်းတာလေးကလည်းငါပဲဖောင်းနေလို့ရှုတာလေးကလည်းငါပဲလို့ငါနေအပြင်ပဲထင်ရှားတယ်။အခုကြတော့မဟုတ်ဘူးဖောင်းတာလေးကတတ်တန်ရှုနေတဲ့စိတ်လေးကတတ်တန်နှစ်ခုကွဲသွားတယ် အဲဒီကနေဆက်လက်ပြီးရှုတဲ့အခါကျတော့မှဩဒီရှုစဉ်ကအာယုံအကြောင်းတရားလေးပေါ်လာလို့ရှုသိမှုဆိုတဲ့အကျိုးလေးဖြစ်ရတာပါလားရှုစဉ်ကအာယုံအကြောင်းတရားဆိုတာမဖြစ်ပေါ်ခင်ရှုသိမှုဆိုတဲ့အကျိုးလည်းမဖြစ်နိုင်ပါလားသူအကြောင်းနဲ့သူအကျိုးအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့ပဋိစ္စသမုပ္ပါဒ်သဘောကိုလည်းပဲရှင်းရှင်းလင်းလင်းလေးသိလာလိမ့်မယ်ထိုင်ခြင်းလို့ထိုင်တယ် ထိုင်ခြင်းနဲ့အကြောင်းကြောင့်ထိုင်မှုဆိုတဲ့အကျိုးဖြစ်တယ်ထားခြင်းလို့ထားတယ်ရက်ခြင်းလို့ရက်တယ်သွားခြင်းလို့သွားတယ်အိတ်ခြင်းလို့အိတ်တယ်စသည်အကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုရှင်းရှင်းလင်းလင်းသိလာနိုင်မယ်အကြောင်းကင်းပြီးတော့အကျိုးဆိုတာပေါ်ယူထုံးစံမရှိဘူးအဲလိုအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောလေးကိုသိနေတယ်ဒီတဲ့ဆက်ပြီးကြိုးစားအထုတ်ရင် ရှုတိုင်းရှုတိုင်းဟာရှုကအာယုံလေးကလည်းပေါ်လိုက်ပြောင်းလိုက်ရှုသိနေတဲ့ရှုသိစိတ်လေးကလည်းသိလိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်သိလိုက်ပြောင်းလိုက်ရုပ်ရောနံရော မမြဲတဲ့သဘောတွေကြီးတဲ့ယောဂီရဲ့ဉာဏ်ထဲမှာရှင်းလင်းစွာသိလို့ဒီဉာဏ်လေးအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်နောက်ဆုံးဖြစ်မှုပြတ်မှုတွေပြတ်စဲသွားတဲ့ငြိမ့်တန်နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုတွေ့တည်ပါလိမ့်မယ်ယောဂီ။ဒါကြောင့်တထိုင်အတွင်းရှုမှတ်ပွားများအားထုတ်ပုံဟာတလောက်ဆိုရင် ပြည့်စုံလုံလောက်ပြီ။9မိနစ်ဘာဝနာ ကုသိုလ်တွေယူရအောင်ယောဂီတို့ဓမ္မသာသနာတော်နဲ့တွေ့ရယူနိုင်မယ်လူဘဝမှာလူဖြစ်ရယူနိုင်မယ်။ ဒီဝိပဿနာဘာဝနာတရားတွေကိုမိမိတို့အချိန်ပေးပြီးတော့လည်းပဲအချိန်ပြည့်ဝင်ရောက်အားမထုတ်နိုင်ဘူးအချိန်တိုင်းနေအားဖြင့်လည်းပဲလာပြီးအားမထုတ်နိုင်ဘူးအခုလိုအချိန်လေးမှာပဲလာပြီးတော့တရားနာရင်းနဲ့အဲ့ဒီဝိပဿနာဘာဝနာကုသိုလ်တွေကိုမိမိတို့အရယူသွားရအောင်9မိနစ်ဘုန်းကြီးနာရီလေးကြည်ထားမယ်မိမိခန္ဓာကိုယ်လေးကို ဖြောင်းဖြောင်းလေးထားခေါင်းလေးကိုတည်တည်ထားစိတ်ကဝမ်းမိုက်တဲ့ချက်တိုင်နေရာလေးကိုညှို့ထား လေလေးရှူသွင်းလိုက်လို့လေလေးဝင်လာပြီဆိုဝမ်းမိုက်ကလေးကတရေရေနဲ့တွန်းကန်တောင်းတင်ဖောင်းကန်တက်လာမယ်ဒါကိုဖောင်းတယ်လေလေးပြန်ထွက်သွားရင်တရေရေနဲ့ရောချပိန်ချသွားမယ်ဒါကိုပိန်တယ်ဖောင်းတယ်ပိန်တယ်ရှုနေမထင်ရှားရင်လက်ကလေးနဲ့တန်လေးထိထားကြည့်ဖောင်းတာလည်းထင်ရှားမယ်ပြောသွားတာပိန်သွားတာလည်းထင်ရှားမယ်ဒီဖောင်းပိန်မှုလေးကိုရှုရင်းမှဘေးကအတန်လေးကြားလာရင်ကြားတဲ့အာယုံလေးညာလေးကြားတယ်ကြားတယ်ရှုစိတ်လေးထွက်သွားရင်ထွက်စိတ်လေးရှုဝေဒနာလေးတွေပေါ်ရင်ဝေဒနာရှု တခြားဘာမှမတင်ရှားရင်အဲ့ဒီဖောင်းမှုပိန်မှုအာယုလေးပဲရှုနေရောဤငါမနဲ့ဘာဝနာကုသိုလ်တွေယူချင်ရအောင်ပါရမီကုသိုလ်တွေ ယောဂီ10မိနစ်ဆိုရင်မှတ်ချက်ပေါင်းအနည်းဆုံး90ရပါတယ်။မှတ်ချက်ပေါင်း90ရရင် ကုသိုလ်စိတ်ပေါင်း90ဖြစ်သွားတယ်။ဓမ္မကိုတကုသိုလ်နှုံတဲ့အတွက်သွားရင်မှတ်ချက်ပေါင်း90ရရင်ကုသိုလ်စိတ်90ပဲ။9မိနစ်ဆိုတော့ကုသိုလ်စိတ်ပေါင်း250ရမယ်ယောဂီ။မှတ်ချက်ပေါင်း250တထိုင်နဲ့တွင်းတဲ့ကုသိုလ်တွေအများကြီးဖြစ်နေတယ် ရသော်ဘုရားကုသလရာတိဆိုတဲ့သုတ်တန်လေးဟောကြားထားတယ်။အဲဒီကုသလရာတိဆိုတဲ့သုတ်တန်လေးဟာကုသိုလ်ရဲ့အစုအပုံလို့အဓိပ္ပာယ်ရတယ်။အဲဒီမှာကုသိုလ်ရဲ့အစုပုံဟာဘယ်ဟာကိုပြရမှာလဲဆိုရင်ဒီဝိပဿနာရှုပွားနေတဲ့ပုဂ္ဂိုလ်ကိုပြဝိပဿနာရှုပွားနေတဲ့ပုဂ္ဂိုလ်ဟာကုသိုလ်ရဲ့အစုပုံကြီးပဲကုသိုလ်တွေအများကြီးပဲတဲ့သူရဲ့တဏ္ဍာမှာ ဒါကြောင့်မို့ဝိပဿနာဘာဝနာတရားရှုနေတဲ့ပုဂ္ဂိုလ်ဟာကုသိုလ်စိတ်တွေအများကြီးဖြစ်နေပါတယ်။တာမန်ကုသိုလ်တောင်မဟုတ်ပါဘူးဘာဝနာကုသိုလ်ပါယောဂီ။ကုသိုလ်ထဲမှာအမြင့်ဆုံး အမြတ်ဆုံးကုသိုလ်ဖြစ်ပါတယ်။ဒါကြောင့်တထိုင်လေးအတွင်းမှာကုသိုလ်စိတ်တွေအများကြီးဖြစ်တာမို့မိမိစိတ်တွေကိုအပြန့်လွင့်မခံမဲနဲ့ မိမိရှုမှတ်မြဲကမ္မထံဖြစ်တဲ့ဖောင်းမှုပိမှုအာယုံလေးပေါ်မှာရှုစိတ်ကလေးမြဲဆွဲနေအောင်ကြိုးစားကြည့်ပါယောဂီ။ မနစ်ပြပါပြီယောဂီတို့မိမိတို့ရှုမှတ်ပွားများအထုတ်နေတဲ့မှတ်တရားကိုခိတ္တရနာပြီးတော့ဟောကြားနာကြမယ်တရားတော်ကိုချမ်းသာတဲ့ဣရိယာပုနေထားမျိုးဖြင့်ယူသိစွာနာကြနိုင်ကြပါပြီ